ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလပြည့်ကျော်9ရက်ခရစ်နှစ်2019မေလ15ရက်တနင်္လာနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလီကောင်တီစံဂေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မေယုသမိမချုတဲ့မောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာ ရွှေမင်းဝန်ဆရာတော်ဤမာတိပဋ္ဌာန်ဝိပဿနာ9ရဲ့အချိန်ပြည့်တရားစခန်းပွဲရဲ့ယနေ့အောင်ပွဲနေ့ဖြစ်ပါတယ်။အောင်ပွဲနေ့မှာဘုန်းကြီးဓမ္မဒါနတရားလူပေးလူမာကတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးယခုလိုတရားစခန်းပွဲ အောင်ပွဲရောက်တိုင်းရောက်တိုင်းပြတော်မူခဲ့တဲ့ဩဝါဒ၃ခုနဲ့ပဲဘုန်းကြီးတို့ဒီနေ့ ဓမ္မဒါနတရားလူပေးလူမှာပါဘုန်းကြီးပထမနေ့ကဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာနာသုတ်တံဒေသနာတော်မှာလာတဲ့အတိုင်းဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုနောက်ဆုံးချိန်ထိအောင်ကျေးဇူးရှင်ဆရာတော်ဘုရားကြီးကိုတော်တိုင်လည်းကျင့်သုံးပွားများအားထုတ်လို့လာလာသမျှယဟန်ရှင်လူ ပရိသတ်များကိုလည်းပဲဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းပဲဟောကြားတော်မူပါတယ်။ဒါကြောင့်ဘုန်းကြီးများကလည်းပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းမို့အစနေ့ပထမနေ့ဖွင့်ပွဲနေ့မှာစပြီးတော့ဘုန်းကြီးတတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့တတိပဋ္ဌာန်ကျင့်စဉ်ကိုဘုန်းကြီးပထမနေ့စပြီးဟောပါတယ်။နောက်ဒုတိယနေ့ဒီမှာနန္ဒတိုင်းနန္ဒတိုင်းဒီလုပ်ငန်းစဉ်တရားတွေကိုဘုန်းကြီးဆက်ပြီးဟောပြနေပါတယ် နောက်ဒုတိယနေ့ကျတော့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးအခွင့်ကောင်း၄ပါးဆိုတဲ့တရားကိုဘုန်းကြီးဟောပေးပါသာသနာတော်နဲ့တွေ့ပြီးလူဖြစ်ကိုရနိလမကန်စွာနဲ့တွင်တင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့တွေ့လို့မှမိမိဒီတရားတွေအာမထုတ်ဖြစ်လိုက်ရင်မိမိဒီတကယ်ရတဲ့ရတတ်တဲ့ မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာကိုရနိုင်တဲ့အခွင့်ကောင်းတွေလက်လွတ်သွားမှာစိုးလို့ဘုန်းကြီးအခွင့်ကောင်း၄ပါးကိုဟောကြားပေးလိုက်ပါတယ်တကယ်တော့သာသနာတော်လည်းရှိနေတယ်သာသနာထုံးကားတဲ့အရမှလည်းလူဖြစ်နေပါလေခင်နဲ့တကယ်မြတ်စွာဘုရားသာသနာတော်တွင်မှမှ နာကြားခွင့်ကျင့်ပွားအထုခွင့်ရတဲ့ဒီတတိပဋ္ဌာန်ဝိပဿနာကျင့်စဉ်နေဘုန်းကြီး မေအဲအေဗီနာကကမ္ဘောဒီးယားနိုင်ငံမှာသွားပြီးတော့တရားစခန်းပထမဦးဆုံးဖွင့်လှစ်ပြီးတဲ့အခါမှာအဲ့ဒီနိုင်ငံသူနိုင်ငံသားတွေကိုဘုန်းကြီးတို့ဝမ်းနည်းဖို့တွေ့ရပါတယ်။သာသနာတော်လည်းသူတို့နိုင်ငံမှာထေရဝါဒသာသနာထွန်းကားပါတယ်။လူတွေဟာလည်းပဲဒီသာသနာထွန်းကားတဲ့အရာမှာသူတို့လူဖြစ်နေကြတဲ့ပုဂ္ဂိုလ်တွေပါ။သို့တော်လည်းပဲ ဒီမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးရှိတဲ့အချိန်မှာမှဒီသတိပဋ္ဌာန်ဝိပဿနာကျင့်စဉ်နေဆိုတာဟောနိုင်တဲ့ပုဂ္ဂိုလ်ရှိတဲ့အတွက်ကြောင့်မို့အခုအဲ့ဒီနိုင်ငံမှာဒီသတိပဋ္ဌာန်ဝိပဿနာကျင့်စဉ်တရားတွေဟောနိုင်တဲ့ပုဂ္ဂိုလ်မရှိပါဘူးဟောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့အတွက်သာသနာတော်ကြီးရှိနေပေမဲ့ သာသနာတွင်မှာလူဖြစ်နေရပေမဲ့အဲ့ဒီပုဂ္ဂိုလ်တွေဒီလိုမေချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာရနိုင်ကြောင်းဖြစ်တဲ့တတိပဋ္ဌာန်တရားတွေသူတို့လာကြခွင့်ရရလားကျင့်ပွားခွင့်ရောရရလားဒီလိုဆိုရင်သူတို့မှာမေဖို့နိဗ္ဗာန်ချမ်းသာကို ရနိုင်ခွင့်ရောရှိသေးရလားကဲအဲ့ဒီတော့ဒီပုဂ္ဂိုလ်တွေသာသနာတော်နဲ့တွေ့ရချူနှက်သေးရလားလူဖြစ်ရချူနှက်သေးရလားမနှက်ဘူး ဒါကြောင့်ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင်မိသားစုများအင်မတန်ကံကောင်းတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်။အဲဒီမှာမြတ်စွာဘုရားပွင့်လို့မြတ်စွာဘုရားသာသနာတော်ကြီးထွန်းကားတဲ့အချိန်မှာမှဒီသတိပဋ္ဌာန်ကျင့်စဉ်ဒီသတိပဋ္ဌာန်ဝိပဿနာတရားတွေဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ကြီးရှိတယ်ရှိတဲ့အတိုင်းလဲနာကြားခွင့်ရတယ်နာကြားတဲ့အတိုင်းလဲကျင့်ပွားခွင့်ရကြဒီတရားမရသေးတာရတယ်ဆိုတာကတော့မိမိတို့ပါရမီပေါ်မှာရောမူတည်နေပါတယ် မိမိတို့မှာပါရမီပြည့်စုံလို့ရှိရင်ဒီတရားစခန်း9ရက်အတွင်းနဲ့လည်းပဲတရားသဘောတွေပေါက်နိုင်ပါတယ်တရားတွေတွေ့နိုင်ပါတယ်တကယ်လို့ပါရမီပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်အပယ်ဆင်းရဲလွတ်နိုင် လောက်တဲ့ဉာဏ်ထိအောင်ရနိုင်တာဖြစ်ပါတယ်ဒါဒီလောက်ထိအောင်ခွင့်ရည်တွေရှိပါတယ်ဒါရင်လားဆိုတော့မြတ်စွာဘုရားကငါဘုရားဟောကြားထားတဲ့အတိုင်းသာလိုက်နာပြီးတော့ကျင့်သုံးပွားများ အထုတ်နေလို့ရှိရင်တဲ့ငါဘုရားသာသနာမှာယဟန္တာမစိတ်သုံးဘူး ယဟန္တာတို့ဖြင့်မစိတ်သုံးမှုဆိုရင်သောတာပန်တဂရကအနာခံနေရောမဖြစ်နိုင်ဘူးလားအဲ့ဒီမှာအနာဂံဖြစ်ပြီးမှယဟန္တာဖြစ်နိုင်တာဒါကြောင့်မို့သောတာပန်လည်းဖြစ်နိုင်တယ်အနာဂံတက္ကရာဂံလည်းဖြစ်နိုင်တယ်အနာဂံလည်းဖြစ်နိုင်တယ်ယဟန္တာလည်းဖြစ်နိုင်ဒါကြောင့်ဒီခွင့်ရေးကြီးကိုလွတ်လွတ်ဆုံးရှုံးမခံကြပါနဲ့ဆိုတဲ့အနေအားဖြင့်ဘုန်းကြီးတတိပိတိုက်တွန်းတဲ့အနေအားဖြင့်ခွင့်ကောင်း၄ပါးကိုဘုန်းကြီးပြောခဲ့တယ်ဟုတ်ကဲ့အဲဒီမှာတတိယနေ့ကျတော့ဘုန်းကြီး တက်ရရွေးချယ်လမ်းနှစ်တွဲဆိုပြီးတော့ပုဂ္ဂိုလ်၄မျိုးကိုဘုန်းကြီးဟောပြခဲ့တယ်။အဲ့ဒီလမ်းနှစ်တွဲဟာဘာလမ်းနေလဲဆိုရင်တော့အမှောင်လမ်းကိုသွားနေတဲ့ပုဂ္ဂိုလ်နဲ့အလင်းလမ်းကိုသွားနေတဲ့ပုဂ္ဂိုလ်။ဒါကြောင့်ဘုန်းကြီးတို့လမ်းကြောင်းလေးတွေပြပေးလိုက်တယ်။အမှောင်ကနေလာပြီးတော့အမှောင်လေးကိုသွားတဲ့ပုဂ္ဂိုလ်ရှိတယ်။အမှောင်ကနေလာပြီးတော့အလင်းကိုသွားတဲ့ပုဂ္ဂိုလ်ရှိတယ်။ အလင်းကနေပြီးတော့အမှောင်ကိုသွားတဲ့ပုဂ္ဂိုလ်ရှိတယ်အလင်းကနေပြီးအလင်းကိုသွားတဲ့ပုဂ္ဂိုလ်ရှိတယ်လို့ပုဂ္ဂိုလ်၄မျိုးဘုန်းကြီးချပြပေးခဲ့တယ်။အဲဒီမှာလမ်းကြောင်းနှစ်ကြောင်းမှာအမှောင်လမ်းနဲ့အလင်းလမ်းဖြစ်တဲ့အတွက်အဲ့ဒီလမ်းကြောင်းနှစ်ကြောင်းကိုမိမိကြိုက်ရလမ်းကိုရွေးချယ်ပြီးရှောက်လမ်းညာဆိုတာကိုဘုန်းကြီးပြောခဲ့တယ်။မနေ့ကကြတော့ဘုန်းကြီးတို့ယောဂီသူတော်စင်များကိုမိဘကျေးဇူးကိုနားလည်စေဖို့အတွက်ဘဝတာဝန် ကြည်ပြုံပါစေမိမိတို့ရလာတဲ့ဘဝမှာမိဘဟာလည်းမိဘတာဝန်ကြည်ပြုံအောင်ပြုလုပ်ကြပါသားသမီးကလည်းသားသမီးတာဝန်ကြည်ပြုံကြဖို့လိုအပ်ပါလိမ့်မယ်ဒါကြောင့်မို့မိမိတို့မိဘများမှလည်းပဲမိဘတာဝန်သားသမီးကိုကိုကပြန်ပြီးတော့မိခိုရတဲ့အချိန်ခါကာလမှာမိမိတို့အလိုက်တိနားလေစွာနေတတ်ထိုင်တတ်ဖို့လိုပါတယ် ငါဟိုတုန်းကမင်းတို့ကိုလှုပ်ကြွေးခဲ့တာပဲမင်းတို့ကိုဒီလိုပြုစုခဲ့တာပဲဆိုတော့မန်ကြီးနဲ့နေလာခဲ့ရင်အဲ့ဒီမှာရေရှည်ကြရင်အဆင်မပြေမှုတွေဖြစ်သွားတော့ပါတယ်ဒါကြောင့်မို့မိသားစုဘဝနေတဲ့အခါကာလမှာမိဘများဟာလည်းပဲအဲဒီမှာအလိုက်တိစွာ နေတတ်ထိုင်တတ်ဖို့လိုအပ်ပါတယ်။တာနဲ့ဖြစ်စေ၊သမီးနဲ့ဖြစ်စေ တခြားတခြားတမက်နဲ့ဖြစ်စီချွေးမနဲ့ဖြစ်စီမြင်းများနဲ့ဖြစ်စီလိုက်တည်စွာနေတတ်ဖို့လိုအပ်ပါတယ်။အဲဒီလိုမနေတတ်ခဲ့လို့ရှိရင်မိသားစုအဆင်မပြေမှုတွေအိမ်တော်ရေးအဆင်မပြေမှုတွေဖြစ်သွားပြီဆိုရင်မိမိမှာဒုက္ခတွေရောက်နေတတ်ပါတယ်။ဘယ်လမ်းရမှမသိဘယ်သွားရမှမသိဘယ်လမ်းရွေးချယ်ရမှမသိဒုက္ခရောက်သွားတတ်ပါတယ်။ဒါကြောင့်သားနဲ့သမီးတွေ အိမ်တော်ကြီးအစဉ်ပြေနေဖို့ရအတွက်မိမိမှလည်းပဲအဓိက သားသမီးကိုမိကိုပြီးနေတဲ့မိဘများမှာတာဝန်ရှိပါတယ်။အဲ့ဒါကိုလည်းပဲနေတတ်အောင် နေပါလို့ဘုန်းကြီးတတိပေးခြင်းပါတယ်။ဒီလိုမဟုတ်ဘဲနဲ့ကိုတစ်ချိန်ကရွှေထီးဆောင်ခဲ့တာကိုပြန်ပြန်ပြီးတော့အဲ့ဒီဟာလေးနဲ့ပြန်ပြီးလက်မှတ်ထောင်ရင်ကိုပါအဓိကကတော့ကိုဆင်းရဲမှာပါပဲ။အိမ်ကသားသမီးတွေမိသားစုအိမ်တော်ကြီးအဆင်မပြေမှုရှိလာပြီဆိုရင်တော့ ဒါရဲ့အိမ်ရှိပူရင်ပါတယ်လေမချမ်းသာဘယ်တော့မှချမ်းသာမှုရမှာမဟုတ်ပါဘူးဒါကြောင့်သားသမီးကိုမိကိုနေကြတဲ့မိဘများမိမိအားလုံးသားပေါ်သမီးပေါ်မြီးပေါ်မှာအလိုက်တိစွာ နေတတ်အောင်နေပါဒါလေးကိုလည်းပဲဘုန်းကြီးတတိပေးလိုပါတယ်အဲလိုမှမနေတတ်ရင်တော့အိမ်တော်ရေးအဆင်မပြေဘူးဖြစ်သွားပြီဆိုရင်တော့မိမိဟာအရင်ဆုံးဒုက္ခရောက်မဲ့ပုဂ္ဂိုလ်ပါဒုက္ခရောက်မဲ့ပုဂ္ဂိုလ်ပါဒါကြောင့်မို့ဘုန်းကြီးတို့မြန်မာနိုင်ငံမှာ ယဟန်တန်ဃာတော်တွေတက္ကတရားမှာ စုမိတဲ့ကပြောတဲ့စကားလေးရှိပါတယ်မိမိတို့ကိုယ်နိုင်ငံနိုင်ငံသူနိုင်ငံသားတွေအားလုံးစီးပွားရေးလုပ်ငန်းကံကနေအားလုံးအဆင်ပြေကြဖို့ရည်ကြည်တယ်အဲ့ဒီသူတို့အဆင်မပြေဘူးဆိုရင်တော့အရင်ဆုံးငတ်မှာကတော့ဘုန်းကြီးနဲ့ခွေးပဲလို့ပြောတယ်ဒါစဉ်းစားကြည့်လေတိလမှာပူမမှာမတောင့်ရင်ပါတယ်လေ သီလမစောင့်နိုင်ဘူးလေကို့ဘာမှဝမ်းဝမ်းအောင်မစားရင်ဘယ်ဘုန်းကြီးရဟန်းတန်ကဘယ်မှလှူနိုင်မလဲဘယ်မှလောင်းနိုင်မလဲဘယ်ခွေးကျွေးမလဲအဲ့ဒါကြောင့်မို့အဲ့ဒီမှာမိသားစုတွေအားလုံးစီးပွားရေးကစပြီးတော့အဆင်ပြေဖို့ရည်ကြီးတယ်အဲနောက်ပြီးတော့လည်းပဲမိသားစုတွေအားလုံးဟာအားလုံးညီညီညွတ်ညွတ်ချစ်ချစ်ခင်ခင်နဲ့အဆင်ပြေနေသမျှ ဒီမိအိုဖအိုတွေကိုဒီသားသမီးတွေကဘယ်တော့မှစွန့်ပစ်သွားမှာမဟုတ်ပါဘူးဒါလေးကိုလည်းပဲတတိပေးလိုပါတယ်ဒါကြောင့်မို့မိဘဟာလည်းပဲမိဘရဲ့တာဝန်ကြည်ပြုံးမှာသားသမီးတွေကလည်းပဲသားသမီးတာဝန်ကိုကြည်ပြုံးကြပါမိဘတွေဟာမိမိတို့ဒီရွယ်ရောက်အောင်ဒီချိန်နေရောက်အောင် ပြုစုကျွေးမွေးလာခဲ့တဲ့ကျေးဇူးတရားတွေကျွေးကျေးဇူးမွေးကျေးဇူးတရားတွေကိုမမေ့ပါနဲ့ဒီကျေးဇူးတွေကိုငါတို့ပြန်ဆက်ရမှာပဲဆိုတာလေးကိုတော့အမြဲတမ်းကောင်းလေးကိုထားပြပါ သားသမီးတွေကဒါကြွေးကျေးဇူးမွေးကျေးဇူးတွေဆက်ရကိုကမွေးလာတဲ့သားသမီးကိုလည်းပဲကိုကိုပြန်ပြီးတော့ဒီလိုပဲငါတို့ဟာမိဘများကိုဒီလိုကြွေးကျေးဇူးမွေးကျေးဇူးတွေကိုဒီလိုပြုစုပြုစုပြီးတော့နေတာမိဘတွေစိတ်ချမ်းသာအောင်ထားတယ်ဆိုတာငါတို့ကိုငယ်စဉ်ကဟောဒီသားတို့အရွယ်သမီးတို့အရွယ်တုန်းကဘာမှမလုပ်ကိုင်းမစားတတ်ခင်တုန်းကဒီမိဘကဒီလိုကြွေးမွေးခဲ့တာဒီမိဘကဒီလိုပဲအတတ်ပညာတွေသင်ကြားပေးခဲ့တာ ဒီလိုသင်ကြားပေးခဲ့တဲ့အတွက်ကြောင့်ဒီကနေ့ဖေဖေတို့မေမေတို့ဟာဒီလိုနေရတယ်ဒါကြောင့်အခုဖေဖေတို့မေမေတို့ကတားတို့သမီးတို့ကိုလည်းပဲအခုကျွေးမွေးနေတယ်အတတ်ပညာတွေသင်ပေးနေတယ်တစ်ချိန်ကြရင်တားတို့သမီးတို့ကဖေဖေတို့မေမေတို့တာဝန်ကိုအခုဖိုးဖွားရဲ့တာဝန်ကိုဖေဖေတို့မေမေတို့ကယူသလိုတားတို့သမီးတို့ကလည်းဒီလိုယူရမှာအတိလိမ္မာလေးပေးပါဒါဆိုရင်တို့ရဲ့နားထဲမှာဆွဲသွားပါပြီအဲ့ဒီလိုလေးတွေကိုယ့်ဘက်က တာဝန်လေးတွေကိုကြည်ပြင်းအောင်ဆောင်ရွက်တတ်ကြဖို့ဘုန်းကြီးမနေ့ကဘဝတာဝန်ကြည်ပြင်းပါစေဆိုတဲ့တရားလေးကိုဘုန်းကြီးဓမ္မဒါနအဖြစ်မျှဝေခဲ့ပါတယ်။နောက်ဒီကနေ့ကတော့နောက်ဆုံးမိမိတို့ရဲ့9ရက်တာအချိန်ပြည့်တရားစခန်းအောင်ဝဲကြီးနေအားဖြင့်ဘုန်းကြီးအထူးပြောကြားလူတာကတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအမြဲတမ်းမိကြားတော်မူခဲ့တဲ့ဩဝါဒ၃ခုရှိပါတယ်။

အသင့်ရောက်ပါစေဆိုကြည့်ပါဒီကနေ့ဘုန်းကြီးတို့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာ9ရက်တန်တရားစခန်းပွဲကြီးအချိန်ပြည့်ဝင်ရောက်အားထုတ်လိုက်ရလို့ ငါတို့တော့9ရက်တာအချိန်ကြီးအထုတ်ခဲ့ရပြီလို့စိတ်ထဲမှာကျဉ်တ်ဝမ်းမြောက်မနေပါနဲ့ဦးဒီလောက်နဲ့မကျဉ်တ်ပါနဲ့ဦးဒီနေ့အထုတ်ထားခဲ့တဲ့မဟာသတိပဋ္ဌာန်ဝိပဿနာနိလန်အတိုင်းမိမိတို့အိမ်မှာရောက်တဲ့အခါအလတ်တဲ့အချိန်နဲ့အလတ်တဲ့အချိန်တိုင်းကိုဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းမိမိတို့ကျင့်ကြံပွားများအထုတ်ကြပါအပေပင်ငြိမ်းလောက်တဲ့ဉာဏ်အဆင့်ကိုရောက်အောင်အထုတ်ပါ အဲ့တော့ပဲပင်းငြိမ်းလောက်တဲ့ဉာဏ်စဉ်ဆိုတာသောတပတ္တိမေဉဏ်ကိုဖူဉဏ်ကိုပြောတာသောတပတ္တိမေဉဏ်ဖူဉဏ်ရလို့သောတပန်ဖြစ်ပြီဆိုရင်ဒိဋ္ဌိဝိဇိကိစ္စတိလပရပရမတအိတ်တမေစရိယဆိုတဲ့ဒီတန်ရောစဉ်၅ပါးကိုပယ်နိုင်ပါတယ်တန်ရောစဉ်ဘယ်နှပါး၅ပါးပါဗျာအဲ့ဒီတန်ရောစဉ်၅ပါးကိုပယ်နိုင်ပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးဟောကြားထားတာကတော့ဒိဋ္ဌိဝိဇိကိစ္စတိလပရပရမတဆိုတဲ့ဒီ၃ပါးပါ သို့တော်လည်းပဲအပေဘေးကနေပြီးတော့ငိမ့်နိုင်လောက်တဲ့ဉာဏ်အဆင့်ကိုရောက်ပြီးတော့သူတော်ကောင်းအဖြစ်ခံယူမဲ့ပုဂ္ဂိုလ်ဟာသူတစ်ပါးပေါ်မှာအိတ်တာရီသူတစ်ပါးပေါ်မှာမစ္စရိယာရီဒီလိုယုံဉာဏ်နဲ့အိတ်တာမစ္စရိယာဆိုတဲ့စိတ်ထားမျိုးတွေရှိတဲ့သလားမရှိတဲ့ဘူးလားအဲဒီလိုမရှိတဲ့အတွက်ကြောင့်မို့လည်းပဲဒီအိတ်တာနဲ့မစ္စရိယာပါပင်နိုင်ရမယ်သောတာပါ အဲ့ဒီသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝိသိကိစ္စသီလပရပရမန္တအိတ်တာမစ္စရိယဆိုတဲ့တန်ရောစဉ်ငါးပါးပယ်နိုင်ပြီဆိုရင်မိမိဟာသောတာပန်ဖြစ်ပြီဒီသောတာပန်ဖြစ်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တရားတရားဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုဆိုတဲ့တရားတရားဟာပြည့်ပြည့်သေးသလားခိုင်မြဲသွားပြီလားဘသူဖြစ်ဖြစ်ဖြစ်လို့ပြတ်ပါဦးမလား ဘုန်းကြီးတို့ဟိုပထမရက်ကဒုတိယရက်ကဘုန်းကြီးပြောခဲ့တယ်လေသုပ္ပဗုဒ္ဓဆိုတဲ့လူလူလေးတတိယရက်ကပြောခဲ့တယ်ဒီမှာအဲ့ဒီသုပ္ပဗုဒ္ဓဆိုတဲ့လူလူလေးဟာတရားမင်းဆင့်ဖြစ်တာတောင်ပြည့်ရလားမပြည့်ဘူးဘုန်းကြီးတို့ယောဂီများအဲ့လိုပဲတနင်းဇာနီဆိုတဲ့ပုံလေးမှတရားဟောလိုက်ပဲဒီလိုပဲခင်မွန်ဖြစ်တဲ့ဗာရဒဝဇပုံနာကတင်ဟာဂေါရမဗုဒ္ဓကိုသာတန်တနေမယ်ဆိုရင် ဟောဒီမှာဒါ တွေ့တယ်မို့လားဒီတန်းနဲ့တခါလဲခုတ်ပိုင်းပြီးနှုတ်နှုတ်ဆင်းပြလိုက်မယ်ဆိုပြီးတော့ချင်းချောက်ခဲ့တာဒါပေမဲ့အဲ့ဒီလိုမိမိကိုတတ်ပြတ်ပါမယ်ဆိုတာတောင်မှအသက်တရားမှကြောက်တလားမကြောက်ဘူးလားလုံးဝမကြောက်ဘူးငါရဲ့ဖာသမီးတော်ဖြစ်တဲ့ဂေါရမဗုဒ္ဓကိုတတိယရင်တော့တတိယတဲ့အချိန်မှာငါကြောက်မှာပဲအဲ့ဒီလိုကြောက်လို့သင်ကတတ်မယ်ဆိုရင်တတ်တော့ငါတတ်ခံမယ်အသိခံမယ် အဲ့လောက်ထိအောင်တရားတရားခိုင်မြဲသလားမခိုင်မြဲဘူးလားအဲ့ဒါသောတာပန်ဆိုတဲ့အရိယာပုဂ္ဂိုလ်ရဲ့တရားတရားတချို့ပုဂ္ဂိုလ်တွေဘုန်းကြီးတို့အခုရှိနေကြတယ်သောတာပန်သောတာပန်တို့လေကြဟိုဘုန်းကြီးမကြည်ညိုဒီဘုန်းကြီးမကြည်ညိုဟိုဘုန်းကြီးအပြည့်ပြောဒီဘုန်းကြီးအပြည့်ပြောနေအဲ့ဒါသောတာပန်နေတတိထံတော့သောတာပန်ဖြစ်ပြီးတော့ဒီမှာယရဏသုံးပါးကိုခိုင်မြဲရမယ်တရားတရားခိုင်မြဲရမယ်ဆိုတာအဲ့ဒီထဲမှာယရဏသုံးပါးထဲမှာသံဃာယရဏမပါဘူးလား အဲဒီတော့အဲ့ဒါမကင်မြဲတာပဲလေမကြည်ညိုနိုင်မှုပုဂ္ဂိုလ်ကဘာတွေလုပ်တယ်ဒီပုဂ္ဂိုလ်ဘာတွေဖြစ်တယ်ဆိုပြီးတော့မကြည်ညိုနိုင်ဖြစ်နေတာဒါကြောင့်မို့သောတာပန်ဖြစ်ပြီဆိုရင်တရားတရားဟာခိုင်မြဲသွားပြီအဲ့လိုခိုင်မြဲတဲ့တရားတရားပိုင်ရှင်ဖြစ်တဲ့အောက်ထည်ဆုံးအပယ်လေးပါးကလွတ်နိုင်လောက်တဲ့အဲ့ဒီသောတာပန်အရိယာပုဂ္ဂိုလ်ဖြစ်အောင်ဆက်ပြီးကြိုးစားပါတဲ့ယေရှုရှင်ဆရာတော်ဘုရားကြီးဟာ ဆူကြည့်လိုက်တစ်ခေါက်အပေပေလိမ်ငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေဒါကိုလည်းဘုန်းကြီးကထပ်မံပြီးတိုက်တွန်းလိုက်ပါတယ်အခုငါရဲ့တရားစခန်းလေးလောက်နဲ့ကျင့်နဲ့မတော်ကြပါနဲ့အပေပင်ငိမ့်နိုင်လောက်တဲ့ဉာဏ်ဆင့်ကိုရောက်အောင်ဆက်လက်ပြီးကြိုးစားပါလို့ဒီလိုတိုက်တွန်းလိုပါတယ်နောက်နံပါတ်2ကဘာလဲဆိုတော့စုကြည်ထိုဉာဏ်ဖြင့်လဲ မတော်ပဲဆင်းရဲငြိမ့်ပါစေထိုဉဏ်ဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေ မိမိတို့သောတပတ္တိမညာပူညာရလို့ပဲလေးပါးကလွတ်ပြီးဆိုယုံနဲ့လေရှင်းနဲ့မနေပါနဲ့ဟုတ်နဲ့ဆက်လက်ပြီးတော့ဘုန်းကြီးတို့ယောဂီများဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ရအောင်အထုပါ။ဗဉာဏ်ဆင့်လေဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ဆိုတာအရတ္တမညာပူညာကိုပြောတာ။အရတ္တမညာပူညာရပြီဆိုရင်ဝိမု ക്തി ဒုက္ခလွတ်မြောက်မှုချမ်းသာကိုရပြီ ဘာချမ်းသာကိုရတယ်လွတ်မြောက်မှုဆိုတာဘာကလွတ်မြောက်တာလဲဆိုရင်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေကလုံးဝလွတ်မြောက်သွားပြီအဲ့ဒီလုံးဝလွတ်မြောက်သွားပြီဆိုတဲ့ကွာနောက်တာဘဝတစ်ဖန်ရအောင်မလားမရတော့ဘူးဆိုရင်ဆင်းရဲအလုံးမငြိမ်းဘူးလားေဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီသောတပတ္တိမညာပူညာလောက်ရလို့ အပယ်လေးပါးကလွတ်ပြီငါတို့တော့လွတ်ပြီกว่าဆိုပြီးတော့ခြေနဲ့အာရမနေပါနဲ့တဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့ပြီးတော့လူဖြစ်ကိုရလို့သာသနာတော်ရဲ့ချိန်ကာကာလမှာလူလာဖြစ်ရလို့နိလမကံစွာနဲ့သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာကောင်းတမကောင်းတွေတွေ့နေရတဲ့အချိန်ကလေးမှာတော့ဖြင့်မိမိတို့တကယ်ကြိုးစားမယ်ဆိုရင်တကယ်လွတ်မြောက်မှုချမ်းသာမရနိုင်ဘူးလား မြတ်စွာဘုရားကသမ္မာဝိဟရိယအတုံညောလောကောအရဟံတေဟိအတ္တာတဲ့မြတ်စွာဘုရားကငါဘုရားညွှန်ကြားထားတဲ့ဟောကြားထားတဲ့ဒီတိပ္ပံကျင့်စဉ်အတိုင်းတကယ်ရိုးရိုးသေးသေးလိုက်နာကျင့်သုံးပွားများအားထုတ်မယ်ဆိုရင်ယဟန္တာတို့ဖြင့်မစိတ်သုံးဘူးအာရအထုတ်သာသနာ9000မကလို့9000ကျော်သွားပြီစီ မိမိတို့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးအားထုတ်နေတဲ့မြတ်ကံလပါလုံးသောတာပန်ရောမဖြစ်နိုင်ဘူးလားတဂရကံရောမဖြစ်နိုင်ဘူးလားအနာကံရောမဖြစ်နိုင်ဘူးလားယဟန္တာတိအောင်မဖြစ်နိုင်ဘူးလားဒါကြောင့်ဖြစ်နိုင်ခွင့်မိမိတို့မှာအခုချိန်ကျုံးနေပြီခင်ငါးခင်းနဲ့ရှင်ကြည့်ရင်ဒီခင်ဟာဝိမု ക്തി ယုဂခင်ဝိမု ക്തി ယုဂခင်ဟာနှစ်ပေါင်း900 တိုင်တိုင်ရှိတယ်။နှစ်ပေါင်း900မှာအခုဘုန်းကြီးတို့ယောဂီများအခုမှနှစ်ပေါင်း62နှစ်ပဲရှိသေးတယ်။နောက်ထပ်400ကျော်ကျန်သေးတယ်။မိမိတို့ဒီခေတ်ကြီးထဲမှာအခုလူလာဖြစ်နေတာဒီခေတ်ကြီးထဲမှာလူလာဖြစ်နေတဲ့အတွက်ဒီခေတ်ကြီးထဲမှာမိမိတို့တကယ့်ဆရာကောင်းတမကောင်းအမိခိုးပြုတ်ပြီးတော့ဒီတိပဋ္ဌာန်လမ်းစဉ်အတိုင်းကျင့်ကြံအားထုတ်နေအတိုင်းလုပ်ငန်းစဉ်အတိုင်းကျင့်ကြံပွားများအားထုတ်သွားမယ်တိပဋ္ဌာန်ကျင့်စဉ်ဆိုတာ ထိုင်ရင်လည်းရှုမှတ်ရတယ်။ရရင်လည်းရှုမှတ်ရတယ်။သွားရင်လည်းရှုမှတ်ရတယ်။လျှောင်းရင်အိပ်ရင်လည်းရှုမှတ်ရတယ်။စားရင်တောက်ရင်လည်းရှုမှတ်ရတယ်။လုံရင်ကန်ရင်လည်းရှုမှတ်ရတယ်။ရေချိုးခြင်းလည်းရှုမှတ်ရတယ်။အဝတ်စားလည်းရင်လည်းရှုမှတ်ရတယ်။နောက်ဆုံးမြတ်စွာဘုရားဘယ်လောက်ပြောလိုက်လဲဆိုတော့ဥစ္စာရပတ္တဝါကံမေတဲ့မင်းတို့ကျင်ကြီးကျင်ငယ်စွန့်မှုပြုရင်တောင်မှတမ္ပဇာနာကာရီ အတိနဲ့ပြုတတိနဲ့ပြုတယ်ကဲ။ ရှင်ကြီးကျင်ငယ်စွန့်တဲ့နေရာမှာတောင်မှရှုမှတ်မှုတတိလေးရှိနေရမယ်ဆိုရင်မရှုမှတ်ကောင်းတဲ့နေရာများရှိသေးလားရှိပါဘူးဗျာဒီလိုဆိုရင်တရားအားထုတ်ဖို့ရနေရာရွေးဖို့လိုသေးလားတချို့တရားအားထုတ်မယ်ဆိုရင်ဘုရားကံဘုရားရှိမှမှအားထုတ်မှတရားအားထုတ်တယ်ထင်နေတာဟုတ်လားအဲ့ဒီတော့ဘယ်နေရာဖြစ်ဖြစ်အားထုတ်လို့မရဘူးလားကဲမိမိအိတ်ခမ်းနဲ့ရောအားထုတ်လို့မရဘူးလားရေချိုးခမ်းနဲ့ရောမရဘူးလား နောက်ဆုံးတန်းစင်ကန်းလည်းရောမရဘူးလားစားကန်းတောက်ခန်းလည်းရောမရဘူးလားဘယ်နေရာမှာဖြစ်ဖြစ်အထုကောင်းတယ်အထုလို့ရနိုင်တာကြီးတယ်ပဲဘုန်းကြီးတို့ဒါလေးနဲ့စပ်ပြီးတော့ဟိုအတွေ့အကြုံလေးတစ်ခုပေါ့အတွေ့အကြုံလေးတစ်ခုသူတရားအထုတ်တာလေးပါအဲ့ဒီမှာဘုန်းကြီးတို့မြန်မာနိုင်ငံမှာဒီချိန်တုန်းကထင်ရှားတဲ့ဆရာဝန်ကြီးပါအဲ့ဒီဆရာဝန်ကြီးရဲ့အမည်ကဒေါက်တာရင်းမြင့်လို့ခေါ်ပါလေနှလုံးအထူးဖို့ ခွက်စိတ်ဆရာဝန်ကြီးပါအဲ့ဒီဆရာဝန်ကြီးဟာတရားကို အထူးလေးထားပြီးတရားအင်မတန်ကြိုးစားအထုတ်တဲ့ပုဂ္ဂိုလ်ပါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကိုလည်းပဲအနိကပြည့်စုံစောင့်ရှောက်ခဲ့တဲ့ဆရာဝန်ကြီးတယောက်ဖြစ်ပါတယ်ဆရာတော်ဘုရားကြီးမကြမ်းပါတဲ့အချိန်ဆိုရင်ဘုန်းကြီးရဲ့သူရဲ့ဆရာတော်ဘုရားကြီးချီရင်မှာအိပ်ပြီးတော့ဆောက်ရှောက်ပြီးတော့ဆရာတော်ဘုရားကြီးကိုအထူးဂရုပြုပြီးတော့ဆောက်ရှောက်ခဲ့တဲ့ပုဂ္ဂိုလ်ပါသူဟာတရားပါပဲ မိသားစုတစုလုံးဟာလည်းအလုံးတရားပါပဲသူ့ရဲ့မိဘတွေလည်းအကုန်လုံးတရားပါပဲဒီတရားပဲအထုကြပါဒါပေမဲ့လို့သူ့ရဲ့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟိုတုန်းကယဉ်မင်းကြီးပါတခါကြီးကပျော်ပျော်နေတတ်တဲ့ပုဂ္ဂိုလ်ကြီးပါအဲ့လိုပျော်ပျော်နေတတ်တဲ့ပုဂ္ဂိုလ်ကြီးတက္ကမကြီးကလည်းပဲတရားအထုတ်တယ်အားလုံးသားတွေသမီးတွေကလည်းတရားအထုတ်တယ်လုပ်ကြတယ်ကိုယ့်အိမ်မှာကိုယ်လည်းပဲကိုယ့်လုပ်လေးနဲ့ကိုယ်အချင်းအားရအချင်းလေးမှာအထုတ်ကြသူတို့ထူးအဖြစ်တော့ဘုရားကမှတော့တော့ပြီးရှုမှတ်ကြအထုတ်ကြတက္ကမကြီးကတော့ သူ့နေရာလေးသူအားထုတ်နေတယ်အဲ့တော့ဒကာကြီးကဒီတားတွေသမီးတွေတွေမဟုတ်ဘူးမြီးတွေလည်းဒကာလေးရွှွှွနှောင်းနှောင်းလေးရွှွှနှောင်းလေးရှိတယ်အဲ့ဒီခါကလည်းကြတော့ဟိုမြီးတွေကအဖွားကိုတန်ရတယ်အဖွားအဖိုးကိုပြောပါဦးတခါလေရွှွတ်နောက်ပြီးရည်စရာတွေပဲပြောနေတာရည်စရာတွေပဲပြောနေတာပဲအဖိုးတရားထိုင်မှုပြောပါအောင် တရားထိုင်မှုပြောပါအောင်ဆိုတော့အဖွားဖြစ်တဲ့ပုဂ္ဂိုလ်ကရှင့်မလဲကလေးတွေကစပြီးလှည့်ပြီးနောက်နေတာပဲရွှွတ်နေတာပဲ တရားလေးလည်းလုပ်ပါအောင်ဟာငါလည်းလုပ်ပါတယ်ဟာငါလည်းတရားအထုတ်ပါတယ်ရှင်အာထုတ်တာမြင်ကုန်မမြင်ဘူးဟောငါကကြီးစီနဲ့ပြီးအာထုတ်အောင်မလားငါသာနော်အဲဒီမှာအဲဒီတကကြီးကပြောတာငါကြီးစီနဲ့ပြီးငါတရားထုတ်ပါတော့မယ်ပြောဆိုပြီးကြီးစီနဲ့ပြီးအာထုတ်ရမှာလားတဲ့ညာလည်းငါအာထုတ်နေပါလေသူပြောတယ် तू ကတော့သူ့နေရာမှာ तू အာထုတ်နေတယ် तू ခံနေ तू ပဲအာထုတ်နေတာအဲဒီမှာဒီနေ့မှာမနေ့ ဘုန်းကြီးတို့ဒီမနေ့စာစားဖို့အတွက်ပေါ့အချိန်ရောက်နေပြီခါတိုင်းဆိုရင်လေဒီဟာကြီးသူ့ချိန်နဲ့သူစောဆင်းလာပြီးတော့အထုအဲမနေ့စာစားကြဒီနေ့မနေ့စာစားဖို့ဒီဟာကြီးဆင်းမလာဆင်းမလာတဲ့အတွက်ကြောင့်မို့သွားပြီးတော့ကြည်တယ်ခြေနာမှာလည်းချတာတာဆိုတော့ဒီတိုင်းပဲခြေနောက်ချတာတဲ့အတွက်ကြောင့်မို့အဲ့ဒီမှာအိတ်နေတော့မလေးဆိုပြီးတော့မနှိုးပြန်ပြီးဆင်းလာခေါ်ပဲလို့တယောက်ကသွားခေါ်လဲနောက်တယောက်ကသွားခေါ်လဲနောက်ကြတော့အဲ့ဒီမှာအချိန်လေးတော်တော်ဟွာလုတ်ကုန်ပြီ သွားပြီးနှိုးကြည့်အောင်နှိုးမှဖြစ်တော့မှဆိုပြီးသွားနှိုးတော့ခြေနှောင်ဖွင့်လိုက်တော့ဟိုမှာထိုင်ရကလေးထိုင်ရကလေးအဲ့ဒီမှာအဖိုးအဖိုးလို့ခေါ်ကြတယ်ဘလို့မှမလှုပ်ဘူးမလှုပ်တဲ့ခါကျတော့မှအင်းကအဖေတို့အမေတို့ပြောလာပါအောင်ဒီမှာအဖိုးလှုပ်လို့မရဘူးဆိုတော့အဲ့ဒီကျတော့မှလာကြည့်လိုက်တယ်အားလုံးမိဘများကိုတာသမီတွေကဆရာဝန်တွေဆိုတော့မိတွေမိတွေကလည်းဆရာဝန်တွေဆိုတော့အဲ့ဒီမှာဒေချာစမ်းသပ်ကြည့်တယ် အဲ့ဒီမှာမှနောက်တစ်ခါလဲဒါလေးပွေးပြီးတော့နောက်ကိုလှဲလှဲချပြီးတော့နှလုံးသွင်းစမ်းသပ်ကြည့်လုံးဝတက်မရှိတော့ဘာလို့ရင်တက်ထွက်သွားတာလဲကဲအတူယူဖို့မကောင်းဘူးလားတရားလုပ်လုပ်တယ်ဆိုတာကြီးစီထိုးပြီးတော့မှအာထုတ်နေဖို့မဟုတ်ဘူးဟုတ်တယ်မဟုတ်လားကိုယ်နေရာလေးကိုအာထုတ်လို့ရတယ်ကိုယ်အိယာလေးပေါ်ကိုအာထုတ်လို့ရတယ်ကိုယ်ထမင်းစားနေရင်ရှုမှတ်လို့ရတယ်ဒါဘုန်းကြီးတနေ့ကပြောခဲ့ပြီနော်ဒီအမေရိကန်နိုင်ငံမှာ စားရင်းတောက်ရင်းနဲ့ရှုမှတ်ပုံတွေညွှန်ကြားပြီးတော့စိတ်ကိုလျှော်ခိုင်းနေတာလေကုသနေတယ်ဆိုတာဘုန်းကြီးပြောခဲ့ပြီဆရာဝန်တွေကကိုတရားတွေနဲ့တောင်သူတို့စိတ်ကူနေကြပြီဒီနေ့မကြမ်းမာဘူးဆိုတဲ့ပုံကိုယ်ဒီတရားရှုမှတ်ရင်ရောကြမ်းမာပြီးတော့မလာနိုင်ဘူးလားကဲဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံမှာဘုဇင်တုတ်တန်တရားတွေမနာကြဘူးလားကဲမကြမ်းမာဘူးဆိုရင်ဘုန်းကြီးတွေပြင်ပြီးဘုဇင်တုတ်တန်တရားနာတယ်ကြမ်းမာရေးကြတယ်ဟုတ်တယ်မဟုတ်လား အဲ့ဒီဘုဇင်ကနာဖို့မဟုတ်ဘူးကျင့်ဖို့အဲ့ဒီမှာတတိတံဘောဇင်ဓမ္မဝိဇယတံဘောဇင်ဝရိယတံဘောဇင်ပိဋိတံဘောဇင် ပတ္တိတံဘောဇင်တမာရိတံဘောဇင်ဥပိ္ပခတံဘောဇင်လေဒီခုနှစ်ပါးအဲ့ဒီခုနှစ်ပါးမှာဘုန်းကြီးတို့ဒါကပฏิပတ်တိကမအစဉ်တိုင်းဟောတာလေဘုန်းကြီးတို့ကျင့်စဉ်နဲ့ပြောမယ်ဆိုရင်ဝရိယတံဘောဇင်ကျောင်းကျန်ဆိုင်ပြီးအာထုံမှုဆိုတာဝရိယတံဘောဇင် အဲ့ဒီမှာပေါ်လာတဲ့အာယုံလေးကိုရှုမှတ်တယ်ဆိုတာကတတိတံဘောစဉ်အဲ့ဒီပုံမှာစိတ်လေးတည်ငြိမ်သွားတယ်ဆိုတာကတမာရိတံဘောစဉ်အဲ့ဒီတမာရီလေးတည်ငြိမ်သွားလို့ရုပ်ပဲနာပဲအကြောင်းပဲကြိုးပဲလို့သိတာကဓမ္မဝိစီယတံဘောစဉ်အဲ့ဒီမှာယုံနာအဖြစ်ပြက်ကလေးကိုအဲ့ဒီလိုသိလိုက်တာဓမ္မဝိစီယတံဘောစဉ်အဲ့ဒီလိုယုံနာအဖြစ်ပြက်ကလေးကိုမြင်လိုက်တဲ့အခါဘုရားဟောတဲ့ကိုယ်ရင်းနဲ့ကန့်ညီနေတဲ့အတွက်ကြောင့်မို့ဝမ်းမြောက်ဝမ်းသာမှုဆိုတဲ့ပီတိတံဘောစဉ်နှစ်သိမ့်ဝမ်းရောမှုဆိုတဲ့ ပတ္တိတန်ဘောစဉ်ကိုစိတ်ရဲ့ငြိမ်းအေးမှုဆိုတဲ့ပတ္တိတန်ဘောစဉ်နောက်တကဘုန်းကြီးတို့ယောဂီများဝေဒနာတွေကိုဖြစ်ပေါ်လာတဲ့ချင်းချင်းရဲ့ချမ်းသာကိုအငြင်းများထားနိုင်မှုဆိုတဲ့ဥပိ္ပခတန်ဘောစဉ်အဲ့ဒီဘောစဉ်ခုနှစ်ပါးဟာရှုမှတ်ရင်းနဲ့ပဲဘုန်းကြီးပြောခဲ့ပါတယ်ဒီနေ့ကသင်္ခါရုပ္ပခဉာဏ်လောက်အပြည့်ဝရပြီဆိုရင်ဒီဘောစဉ်ခုနှစ်ပါးပြည့်စုံတယ်လို့ပြောခဲ့ပြီအဲ့ဒီလိုဆိုရင်ရှိနေတဲ့ဝေဒနာလေးတွေရော ယွန်နေတက်တာပျောက်ကင်းပြီးတော့မသွားနိုင်ဘူးလားသွေးသားကြောင့်ဖြစ်ပေါ်လာတဲ့ယောဂါတွေရောတက်တာယွန်နေမပျောက်ကင်းနိုင်ဘူးလားပျောက်ကင်းသွားနိုင်တယ်ဒါကြောင့်ဒါတရားပဲရှုမှတ်နေပါ ရှုမှတ်ရင်းနဲ့ပဲသို့တော့ကတကကြီးလို့ဝิญဉ္လေးချုပ်သွားပြီဆိုရင်ဘယ်တော့ကောင်းမလဲသူ့အတွက်ဘာမှကိုပြောစရာမလိုဒါဘုန်းကြီးတွေ့ဘူးတဲ့ပုဂ္ဂိုလ်တဲမှာထိုင်ရဲနဲ့ဒီလိုဘုံကကူးပြောင်းသွားတာနှစ်ခုရှိတယ်အဲ့ဒါက အခုပြောတဲ့ဆရာဝန်ကြီးရဲ့ဖခင်ရေမင်းကြီးနောက်ဘုန်းကြီးရဲ့ယဟန်မေတော်ကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့မွေးနေ့မွေးရက်မှာဘုရားဆွမ်းတော်ကပ်ပြီးတော့တရားရှုမှတ်နေရင်လည်းထိုင်ရက်နဲ့ဘုရားကုသွားတယ်ဒါဘုန်းကြီးရဲ့မေတော်ကြီးဒါကြောင့်မို့ဘုန်းကြီးဟာကိုကိုကိုတခါတလေအားမရဘာကြောင့်လဲဆိုတော့ဟောငါယဟန်မေတော်ကြီးသူ့အတွက်ဘဝကူးကောင်းလိုက်တာငါဒီလိုဖြစ်အောင်ဘယ်လိုကြိုးစားရမလဲဆိုပြီးဘုန်းကြီးတို့ကြိုးစားနေသေးပါ တကယ်ကြိုးစားနေစေပါဘုန်းကြီးတို့မကြိုးစားဘဲနဲ့ဒီယဟန်ဘဝနဲ့နေဒီတရားအထုပ်ပုံအထုပ်လေးတွေသူတော်ဘာတော့ဟောပြီးကိုယ်တိုင်မကျင့်တဲ့ဘုန်းကြီးမျိုးတွေဘုန်းကြီးတို့မပါအောင်ကိုဖို့တဲ့ဈေးကိုကိုမစားတဲ့ပုံကိုယ်တွေမှာဘုန်းကြီးတို့မပါအောင်ဘုန်းကြီးတို့ကိုယ်တိုင်ဟောတယ်ကိုယ်တိုင်ကျင့်တယ်ကိုယ်တိုင်ကျင့်တဲ့တရားကိုကိုယ်တိုင်ဟောပေးနေပါတယ်ဒါဟာဘုန်းကြီးရဲ့ယဟန်မေတော်ကြီးလို့ဖြစ်ချင်တယ်ကိုယ်လည်းပဲဘု து မှဒုက္ခမပေးဘဲနဲ့ဒီလိုတရားရှုမှတ်ရင်းနဲ့ပဲဘဝလေးကိုကုသွားစေခြင်းနဲ့ အဲ့လိုဆိုရင်အပယ်လေးပါးကလုံးဝလွတ်တလားမလွတ်ဘူးလားလွတ်ပါပါဗျာအရိယာမဖြစ်သေးဘူးသောတာပန်မဖြစ်သေးဘူးဒီရှုမှတ်မှုလေးနဲ့ပဲဘဝကူးသွားရင်ပယ်လေးပါးကလွတ်သွားပါပြီဒီတရားတွေဟာမိမိတို့အတွက်တကယ်အားကိုးလောက်တဲ့တရားလားအားမကိုးလောက်တဲ့တရားလားအားကိုးလောက်တဲ့တရားပါအားကိုးပါဒီတရားကိုအားကိုးပါဒါကြောင့်မို့မြတ်စွာဘုရားကတရားကိုပဲအားကိုးပါဘယ်သူမှအားမကိုးပါနဲ့ပြောထားခဲ့တာအဲဒီတော့ဒီဝိမု ക്തി ဒုက္ခဆိုတဲ့ လွတ်မြောက်မှုချမ်းသာကိုရဖို့အတွက်ဒီတတိပဋ္ဌာန်ဆိုတဲ့ခြင်းစဉ်လေးပဲအာယုံ द्वार ဆုံနိုင်၆ द्वार ကပေါ်တဲ့အာယုံလေးတွေကိုရှုသွားလို့ဝိပဿနာဉာဏ်နဲ့မဉဏ်နဲ့စဉ်စဉ်တက်သွားပြီဆိုရင်နောက်ဆုံးအရတ္တမဉာဏ်ပူဉာဏ်ဆက်ရောက်ပြီးတော့ယန္နာဖြစ်ပြီဆိုရင်ဒီလွတ်မြောက်မှုချမ်းသာကြီးမရဘူးလားညာအေးဒါရင်လားဆိုတော့ဘုန်းကြီးတို့ယေရှုရှင်ဆရာတော်ဘုရားကြီးကပြောတယ်တကယ်လူများတဲ့မိမိကြိုးစားအားထုတ်တဲ့ပါရမီမရှိလို့ ဒီချမ်းသာကိုချင်းချမ်းသာကလွတ်မြောက်မှုချမ်းသာကိုမရသေးဘူးဆိုရင်လည်းပဲစိတ်ကြမ်းဒေါသကြီးကိုပယ်နိုင်လောက်တဲ့ဉာဏ်ဆင့်ကိုရအောင်ယူစားပါဆိုလိုက်ဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ကြမ်းများစိတ်ကြမ်းများပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဆိုလိုက် ဖြစ်ပေါ်လာတဲ့ဘုန်းကြီးယောဂီများစိတ်ကြမ်းဒေါသကြီးဟာကိုယ့်ရဲ့ဂုံသိက္ခာတွေအကုန်လုံးကိုကြာဆင်းစေတယ်အထူးအဖြင့်တရားလုံနေကြတဲ့ပုဂ္ဂိုလ်များတရားလိုက်စားနေကြတဲ့ပုဂ္ဂိုလ်များဘယ်နေရာတရားစခန်းနဲ့ဆိုစရင်အရင်ပို့လိုက်ပြီဘယ်နေရာတရားစခန်းနဲ့ဆိုထွားလိုက်ပြီပြန်လာရင်ကြဒေါနဲ့မောနဲ့ဖြစ်လာပြီအဲ့ဒီပုဂ္ဂိုလ်စိတ်ချမ်းကြီးတွေဖြစ်နေတော့ တရားသာအာထုတ်နေတာသူဒေါသကိုမှ तू မပယ်နိုင်သေးရင် तू တရားရခဲ့တာလားမရခဲ့တာလားမရခဲ့ဘူးအင်းကသားသမီးကစပြီးကိုယ့်ပုံမှာမလေးစားဖြစ်လိမ့်မယ်ပြန်လာရင်ဒီခါလေဘသူကဘယ်သွားလဲငါမရှိရင်ဘယ်လိုပဲဘဝပဲဆိုတော့ဒေါသတွေဖြစ်နေတရားရိပ်တာကပြန်လာတာတဲ့ရိပ်တာကပြန်လာပြီးတော့ကိုဒေါသလေးကိုတောင်မှမပယ်ထားနိုင်ဘူးမပယ်ရှင်းနိုင်ဘူးမပယ်တတ်နိုင်ဘူးအဲဒီလိုဆိုတော့ကိုယ့်ရဲ့အနေတိုင်းပြောဆိုကြောင်း ကိုအားထုတ်ခဲ့တဲ့တရားရောဂုံသိက္ခာမကြဘူးလားကိုကိုနိုင်လဲဆင်းရဲစကန်းနေဟိုဆရာတော်စီသွားပဲဆရာတော်နဲ့အာထုပဲဆရာတော်နဲ့အာထုပဲဆရာတော်နဲ့အာထုဟိုတချို့ကကိုဆရာတော်ကိုပဲယဟန္တာကြီးလို့သတ်မှတ်ပြီးတော့ကရံပဲယဟန္တာကြီးနဲ့အာထုဘယ်လိုပဲအာထုလာလာဘုန်းကြီးတို့ယောဂီများကိုယ့်ရဲ့စိတ်ကြမ်းဒေါသလေးမှာမပယ်နိုင်သေးဘူးဆိုရင်တော့မိမိရဲ့ဂုဏ်သိက္ခာတွေတရားရှိတယ်ဆိုတာကိုလက်ခံလို့ရပါမလားမရပါဘူး မရနိုင်ဘူးတရားလုံးဝမရှိတဲ့ပုဂ္ဂိုလ်ပဲဒီပုဂ္ဂိုလ်ကိုတရားနဲ့ကိုမနေနိုင်တဲ့ပုဂ္ဂိုလ်ပဲအဲ့ဒါကြောင့်မို့ဆရာတော်ဘုရားကြီးကအထူးအဖြင့်ဘာသာရေးလုပ်နေတဲ့ပုဂ္ဂိုလ်များဘာသာရေးအသင်းအဖွဲ့မှာဆောင်ရွက်နေတဲ့ပုဂ္ဂိုလ်များ အားလုံးဟာဒီဒေါသဆိုတဲ့စိတ်ချမ်းကြီးကိုပယ်နိုင်အောင်ကြိုးစားဖို့မလိုအပ်ဘူးလားလိုအပ်ပါဘူးအနာဂံမိမညာပူညာရပြီအနာဂံဖြစ်ပြီဆိုရင်ဒီစိတ်ချမ်းဒေါသကိုအကျွမ်းမဲ့မပယ်နိုင်ဘူးလားဒါကြောင့်မို့အဲ့ဒီအနာဂံဖြစ်အောင်ကြိုးစားပါ ဒီလိုဆိုလိုတာတကယ်လို့မှမိမိကြိုးစားအထုတ်ပေမဲ့အနာဂတ်ထိအောင်မဖြစ်သေးဘူးဆိုရင်တောင်ရှုမှတ်မှုလေးနဲ့ပယ်နေအောင်ကြိုးစားပါ။ဘာနဲ့ပယ်နေအောင်လဲ။ကိုယ့်ရဲ့ဒေါသတွေကိုဖြစ်နေတဲ့စိတ်ကြမ်းကိုကိုဒေါသဖြစ်နေရင်ဒီဒေါသဖြစ်နေပြီဒေါသဖြစ်နေပြီစိတ်ဆိုးရင်စိတ်ဆိုးတယ်စိတ်ဆိုးတယ်။ဘာမှချက်ချင်းမပြောလိုက်ပါနဲ့ချက်ချင်းမဆိုလိုက်ပါနဲ့ချက်ချင်းမပြုတ်မှုလိုက်ပါနဲ့ ကိုယ်စိတ်ကလေးကိုကိုယ့်ဟာကိုပြန်ပြီးတော့တတိလေးကတ်ကြည့်လိုက်ပါစိတ်ဆိုးတယ်စိတ်ဆိုးတယ်ကတ်ကြည့်လိုက်ပါတိုင်းမှာစိတ်ဆိုးတာလေးကတစ်ချက်မှလိုက်တစ်ချက်ရောသွားတစ်ချက်မှလိုက်တစ်ချက်ရောသွားတစ်ချက်မှလိုက်တယ်စိတ်တည်ပြေပြောက်သွားလိမ့်မယ်အဲ့ဒီလိုလေးနဲ့မိမိရဲ့စိတ်ကြံဒေါသကြီးကိုပယ်နိုင်အောင်ကြိုးစားကြည့်ပါအဲ့ဒီလိုမှမပယ်နိုင်သေးဘူးဆိုရင်ဆင်ခြင်ပြီးတော့ပယ်ပါဘယ်လိုပယ်ရမလဲဆင်ခြင် အေးကို့ပေါ်မှာဒေါသဖြစ်အောင်ပြောလားဆိုလားပြုမှုလာတဲ့ပုဂ္ဂိုလ်ကိုဩသူကသူတစ်ပါးပေါ်မှာဒီလိုပဲပြုမှုဆက်ဆံတတ်တယ်။သူကဒီလိုပဲ သူတစ်ပါးပေါ်မှာအပေါ်စီးပြောတတ်ဆိုတတ်တယ်။ဟဲသူတစ်ပါးပေါ်မှာဘယ်လိုပဲထိကလုတ်မထိကလုတ်လောက်တတ်ကန်တတ်တယ်။အဲ့ဒီလိုလေးပဲအဲ့ဒီတော့သူမောရင်ရလိမ့်မယ်လို့ဆင်ခြင်ပြီးတော့ကိုယ့်ဟာကိုယ်ကိုဒေါသလေးကိုကိုယ်ပယ်ပါဟုတ်တယ်မလားအဲ့တော့ဒီဒေါသလေးစိတ်ကြမ်းလေးပယ်နိုင်ပြီဆိုရင် ကို့မှာတရားမရသေးပြီမေတရားတွေတကယ်ထက်ထက်နဲ့အထက်မဲ့ဉာဏ်တွေမရသေးပြီမေလို့လည်းပဲကို့မှာအတိတရားလေးမရှိဘူးလားရှိပါတယ်ရှိနေတဲ့အတွက်ဘေးကမြင်ရတွေ့ရတဲ့ပုဂ္ဂိုလ်အလုံးကဩသူ့မှာတရားရှိတယ်သူ့မှာတရားရှိတယ်ဟုတ်တယ်မလားဒီလိုမဟုတ်ဘဲနဲ့စကမ်းမောင်းများစွာလက်ပါဝင်ဘယ်စကမ်းမှမှလွတ်မပေးအားထုတ်ပြီးတော့ပြန်လာရင်ဒေါသစိတ်ကြမ်းကြီးနဲ့ဆိုရင်ကိုယ်လည်းသိခါမကြဘူးလား ကိုအားထုတ်တဲ့တရားတွေရောသိခံမကြဘူးလားကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဘာသာရေးသာသနာရေးတရားရေးကိုလက်စားနေတဲ့ပုဂ္ဂိုလ်များအထူးအားဖြင့်ဒီစိတ်ကြမ်းဒေါသကြီးကိုပယ်နိုင်ဖို့မလိုအပ်ဘူးလားဗျာဆရာတော်ဘုရားကြီးရဲ့ဩဝါဒသုံးချက်ဟာဒါပါပဲနံပါတ်1ကမိမိအထုတ်ထားတဲ့ဒီ9ရက်လောက်9ရက်လောက်နဲ့မကျေနပ်ဖြစ်နေအပေပေးငြိမ့်နဲ့ဉာဏ်ဆင့်ရအောင်ကြိုးစားပါ အဲ့ဒီလောက်နဲ့ကိုမကျင်တတ်ပါနဲ့ကိုဆင်းရဲငြိမ်းတဲ့ဉာဏ်ဆင်းအရတ္တမဉာဏ်ရအောင်ကြိုးစားပါသာသနာတော်ကြီးနဲ့တွေ့နေတဲ့အချိန်တကယ်လို့အဲ့ဒီလောက်မှကိုဉာဏ်ဆင်းမရောက်နိုင်ဘူးဆိုရင်ဒေါသစိတ်ချမ်းကိုပယ်နိုင်တဲ့အနာဂတ်ဆင်းလောက်ရအောင်ကြိုးစားပါအဲ့ဒီလိုမှအနာဂတ်အဆင့်လောက်မရောက်ဘူးဆိုရင်လည်းရှုမှတ်မှုလေးနဲ့ပယ်နိုင်အောင်ကြိုးစားပါရှုမှတ်မှုနဲ့မှမပယ်နိုင်သေးဘူးဆိုရင်ဆင်ခြင်ပြီးတော့ပယ်နိုင်အောင်ကြိုးစားပါ ဟုတ်တယ်မို့လား တစ်ခေါက်စုကြည့်ဖြစ်ပေါ်လာညာဖြစ်ပေါ်လာညာစိတ်ချမ်းမြစိတ်ချမ်းမြပယ်ရှားနိုင်ပါစေပယ်ရှားနိုင်ပါစေဆိုလိုက်ပါဖြစ်ပေါ်လာညာစိတ်ချမ်းမြပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ချမ်းမြပယ်ရှားနိုင်ပါစေကဲဒီတော့ဒီဩဝါဒ၃ချက်ဟာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာ တရားစခန်းပွဲတွေအောင်ပွဲကျင်းပတဲ့ပွဲတိုင်းမှာဆရာတော်ဘုရားကြီးဟောကြားတယ်။ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့နောက်တော့ကအမြဲပါတဲ့အတွက်ကြောင့်မို့ဒီဩဝါဒတွေကိုဘုန်းကြီးမှတ်ရထားတယ်။ဒါကြောင့်ဘုန်းကြီးတို့ဒီကနေ့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤ9ရက်တိုင်းတိုင်းဘာတိပဋ္ဌာန်အချိန်ပြည့်တရားစခန်းဝင်ရောက်ကြတဲ့ယောဂီသူတော်စင်များရောတရားနာကြတဲ့ပြိတ္တများရော ဒီဩဝါဒ၃ချက်တိုင်လိုက်နာကျင့်သုံးနိုင်ကြပြီလျင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဘုံဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း